တမန်တော်ဝတ္ထုခန်းကြီး23အငယ်1မှ5ပေါလုသည်လွတ်အရာရှိတို့ကိုစိစိကြည့်ရှု၍ညီကိုတို့အကျွန်ုပ်သည်ယနေ့တိုင်အောင်ဖျားဝတ်ကိုပြုခြင်းအမှုမှာကိုယ်စိတ်နှလုံးသည်ကိုယ်၌အပြစ်တင်ခွင့်နှင့်ကင်းလွတ်လျက်ပြုပါသည်ဟု ပြောဆိုသောယေဘရဟိမင်းအာနနီကသူ၏နှုတ်ကိုရိုက်လော့ဟုအနား၌ရက်နေသောသူတို့အားအမိန့်ရှိ၏ထိုအခါပေါလုကအဖြူတုတ်သောအုပ်ယိုး ဘုရားသခင်သည်တင့်ကိုရိုက်တော်မူမည်။တင်းသည်ကျွန်ုပ်ကိုတရားနှင့်ညီစီရင်ခြင်းငှာထိုင်နေလျက်ပင် သူ့ကို ရိုက်လော့ဟု မတရားသဖြင့်စီရင်ရမည်လောဟုဆို၏။အနား၌ရက်နေသော သူတို့ကလည်းတင်းသည်ဘုရားသခင်၏ယေဘုဟိမင်းကိုဆဲသလိုဟုမေးလျင်ပေါ်လူကညီကိုတို့သူသည်ယေဘုဟိမင်းဖြစ်သည်ကိုအကျွန်ုပ်မသိတင်း၏အမျိုးကိုအုပ်ဆိုးသော မင်းကိုတင်းသည်မကဲ့ရဟု ကျမ်းစာ၌လာသည်ဟု ဆို၏ အငယ်6မှ30ထိုအရာရှိတို့တွင် အချို့တို့သည်ဇတ်တုကဲဖြစ်ကြသည် အချို့တို့သည်ဖာရိရှဲဖြစ်ကြသည်ကို ပေါလုသိမြင်လျင်ဤကိုယ်တို့ကျွန်ုပ်သည်ဖာရိရှဲဖြစ်၏ဖာရိရှဲ၏သားလည်းဖြစ်၏တေသောသူတို့သည်ထမ်းမြောက်မည်ဟုမျှော်လင့်ခြင်းအကြောင်းကြောင့်အကျွန်ုပ်သည်စစ်ကြောစီရင်ခြင်းကိုခံရ၏ဟုလွတ်တော်ပေါ်မှာကြွေးကြော်လေ၏ ထိုအခါဖာရိရှဲတို့နှင့်ဇဒ္ဒုကဲတို့သည် အချင်းချင်းငြင်းခုံ၍အစုအဝေးသည် ကွဲပြားခြင်းသို့ ရောက်လေ၏။ကွဲပြားသည့်အကြောင်းကား၊ဇဒ္ဒုကဲတို့ကထမြောက်ခြင်းမရှိ၊ကောင်းကင်တမန်မရှိ၊နံဝိညာဉ်မရှိဟုယူကြ၏။ဖာရိရှဲတို့ကနှစ်ပါးစလုံးရှိသည်ဟုဝန်ခံကြ၏။အော်ဟစ်သံများ၍ဖာရိရှဲတို့ဘက်၌နေသော ကျမ်းဆရာတို့သည်ထလျက်ပြင်းစွာငြင်းခုံ၍၊ဤသူ၌အဘယ်အပြစ်ကိုမျှ ငါတို့မတွေ့။နံဝိညာဉ်တော်၎င်း၊ကောင်းကင်တမန်တော်၎င်းသူကိုပြောလျင်ဘုရားသခင်၏အာဏာတော်ကိုမဆန်ကြနှင့်ဟုဆိုကြ၏။အချင်းချင်းညှင်းခုန်ခြင်းများသောအခါထိုသူတို့သည်ပေါလုကိုဆွဲငင်၍အပိုင်းပိုင်းဆုတ်ဖြတ်မိကိုစစ်သူကြီးစိုးရင်သောကြောင့်စစ်သူရဲများဆင်ကြပေါလုကိုအရာရှိမင်းတို့အထက်မှ အနိုင်ထက်ယူ၍ရဲတိုက်ထဲသို့ပို့ဆောင်ကြဟု အမိန့်ရှိ၏ အငယ်7မှ15နေ့ပြန်နေညတွင်သခင်ဖျားသည်ပေါလုအနား၌ပေါ်လာတော်မူလျက် ပေါလုမစိုးရိမ်နှင့်ငါ၏အကြောင်းအရာကိုသင်သည်ယေရုရှလင်မြို့၌တက်တည်ခံပြီးသည့်ဤသူယောမမြို့၌လည်းခံရလေဦးမည်ဟု မိန်တော်မူ၏မိုးလင်းသောအခါယူဒလူတို့သည်တင်းဖွဲ့၍ငါတို့သည် ပေါလုကိုမတတ်မိတိုင်အောင်အလင်းမစားမတော့ရဟုကိုကိုကျိန်ဆို ဒိဋ္ဌံပြုကြ၏ထိုတို့တင်းဖွဲ့သောသူတို့သည်လေးချိတ်မကရှိကြ၏ထိုသူတို့သည်ယေဘရဟိတ်အကြီးတို့နှင့်လူအကြီးကဲတို့ထံသို့တွား၍အကျွန်ုပ်တို့သည်ပေါလုကိုမတတ်မိတိုင်အောင်အလင်းမစားမတော့ရဟုကိုကိုချိန်ဆို၍ဒိဋ္ဌံပြုကြပါပြီထိုကြောင့်내ပြန်နေ၌စစ်သူကြီးသည်ပေါလုကိုကိုရော့ထံသို့ပို့ဆောင်စေခြင်းငှာ သူကိုသာ၍စစ်စစ်စစ်ကြောမိအဟံပြု၍လွတ်အရာရှိများနှင့်အတူ ကိုတော်သည်စစ်သူကြီးကို ရှောက်ကြပါလောပေါလုသည်ကိုတော်တို့ထံသို့မရောက်မီအကြားတွင် အကျွန်ုပ်တို့သည်သူကိုတတ်ခြင်းငှာအသင့်ရှိနှင့်ပါပြီဟုရှောက်ကြ၏အငယ်16မှ21ထိုတို့လမ်းနား၌ချောင်း၍နေကြသည့်အမှုကိုပေါလု၏တူသည်ကြားလျင်ရဲတိုက်ထဲသို့ဝင် ပေါလုအားကြားပြောလေ၏ပေါလုသည်တန်မှုတယောက်ကိုခေါ်၍ဤလူလင်ကိုစစ်သူကြီးထံသို့ပို့ပါရှောက်เสียတစုံတစ်ခုရှိသည်ဟုဆိုသောတန်မှုသည်လူလင်ကိုစစ်သူကြီးထံသို့ပို့ပြီးလျှင်အကျဉ်းခံရသောပေါလုသည်အကျွန်ုပ်ကိုခေါ်၍ကိုရောအားရှောက်เสียဇုံတစ်ခုရှိသောဤလူလင်ကိုကိုရောထံသို့ပို့စေခြင်းကတောင်းပန်ပါသည်ဟုလျှောက်၏စစ်သူကြီးသည်လူလင်ကို လက်ဆွဲ၍ စိတ်ကြွယ်ရာအရက်သို့တွားပြီးလျှင်တင်ဒီဘဲအကြောင်းကိုငါအားလျှောက်ချင်သည်ဟုမေးမြန်းလေ၏လူလင်ကလည်းကိုရောသည်내ပြန်နေ၌ပေါလုကိုလွှတ်တော်သို့ပို့ဆောင်စေခြင်းငှာယူဒလူတို့သည်သူ့ကိုတာ၍စိစိမင်းမြန်းမိအဟံပြု၍ကိုရော့ကိုတောင်းလျှောက်မည်ဟုတိုင်ပင်ညှိညွတ်ကြပါပြီတို့ရတွင်သူတို့၏အလိုတို့မလိုက်ပါနှင့်ပေါလုကိုမတတ်မီတိုင်အောင်အလင်းမစားမတော့ရဟု ကိုကိုကျိန်ဆို၍ဒိဋ္ဌံပြုသောယူဒလူ၄ချိတ်မကလမ်းနားမှာ ပေါလုကို ချောင်း၍နေကြပါ၏ယခုပင်ကိုတော်ဝန်ခံမိစကားကို ထိုသူတို့သည်ဆိုင်းလင့်၍အသင့်ရှိနေပါပြီဟုလျှောက်လေ၏အငယ်22မှ30စစ်သူကြီးကလည်းတင်ဒီငါအားဤတို့ကြားလျှောက်သည်ကိုအဘယ်သူအားမျှမပြောနှင့်ဟု ထိုလုလင်ကိုမှာထား၍လွှတ်လိုက်ပြီးလျှင်၊တပ်မှူးနှစ်ယောက်တို့ကို ခေါ်၍ယနေ့ညသုံးချက်တီးအချိန်၌ကဲသရိမြို့သို့သွားစေခြင်းငှါစစ်သူရဲနှစ်ရာ၊မြင်းစီးသူရဲခုနစ်ကျိပ်၊လှံကိုင်သူရဲနှစ်ရာတို့ကို ပြင်ဆင်ကြ။ပေါလုစီးစရာဘို့တိရစ္ဆာန်တို့ကို ပြင်၍ပေးကြ။သူ့ကိုဖေလဇ်မင်းထံသို့ကြပ်မတ်၍ပို့ကြဟု အမိန့်ရှိ၏။စစ်သူကြီးသည်ရေး၍ပေးလိုက်သောစာမူကား ကလောဒိလူတိကမြတ်တော်မူသောမြို့ဝမင်းဖေလစ်ကိုမေတ္တာနှင့်ကြားလျှောက်လိုက်ပါသည်ယူဒလူတို့သည်ဤသူကိုဖမ်းဆီး၍တတ်မီပြုကြစဉ်သူသည်ယောမလူဖြစ်ကြောင်းကိုအကျွန်ုပ်သည်ကြားသိသည်ဖြင့်စစ်သူရဲတို့နှင့်ကွာတွား၍သူကိုနှုတ်ပါသည်ယူဒလူတို့သည်အဘဲအပြစ်ကြောင့်သူနှင့်အမှုလောက်ကြသည်ကိုအကျွန်ုပ်သိလိုသောကြောင့်သူကိုယူ၍လွတ်တော်သို့ဆောင်သွားပြီလင် အသေးသက်ချင်း အကျဉ်းထားခြင်းကိုခံထိုက်သောအပြစ်ကြောင့်အမှုလုပ်ကြသည်မဟုတ်ဘဲ၊သူတို့တရားနှင့်စပ်ဆိုင်သော ပုစ္ဆာအမေးကိုအကြောင်းပြု၍သာ အမှုလုပ်ကြသည်ကို အကျွန်ုပ်သိမြင်ပါ၏။ယုဒလူတို့သည်မကောင်းသောအကြံနှင့် သူ့ကို လုပ်ကြံမည်ဟုအကျွန်ုပ်ရိပ်မိလျှင်၊သူ့ကိုကိုယ်တော်ထံသို့ချက်ခြင်းစေလွှတ်၍အမှုလုပ်သောသူတို့ကို ရှေ့တော်၌လျှောက်ထားစေခြင်းငှါစီရင်ပါ၏။ကိုယ်တော်ကျန်းမာပါစေသောဟု ရေး၍ ပေးလိုက်သတည်းအငယ်31မှ35စစ်သူကြီးမှားထားသည့်အတိုင်းစစ်သူရဲတို့သည်ပေါလုကိုယူ၍ညအခါအန်တိပတရိမြို့သို့ပို့လိုက်ပြီးမှနက်ဖြန်နေ၌မြင်းစည်းသူရဲတို့ကို ပေါလုနှင့်တကွတောစေခြင်းကလွတ်လပ်၍မိမိတို့သည်ရဲတိုက်သို့ပြန်ကြ၏မြင်းစည်းသူရဲတို့သည် ကဲသရိမြို့သို့ရောက်လျှင်၊စစ်သူကြီး၏စာကိုမြို့ဝန်မင်းလက်သို့အပ်ပေး၍ပေါလုကိုလည်းရှေ့တော်၌သွင်းထားကြ၏။မြို့ဝန်မင်းသည်စာကိုဘတ်ပြီးမှ၊အဘယ်မြို့နှင့်ဆိုင်သနည်းဟုမေး၍ကိလိကိပြည်သားဖြစ်သည်ကိုကြားသိလျှင်၊သင့်ကိုအမှုလုပ်သောသူတို့သည်ရောက်လာသောအခါငါနားထောင်မည်ဟုဆို၍ပေါလုသည်ဟေရုဒ်မင်း၏အိမ်တော်၌အချုပ်ခံလျက်နေစေဟုစီရင်လေ၏။